ဒီလေသာသနာတော်2565နှစ်ဒေါ်လာလေးနဲ့1983ခုနှစ်ဘုရားလာလာလေးရဲ့တောက်ပြာလေးလေးရဲ့တဲလ2020နှစ်ဒါလည်းအမှန်နဲ့မဟာဝိသုဒ္ဓိတင်တော်ကြီးအတွက်ဘုရားရှင်မင်းကြီးလေးမျိုးဒုတိယပိုင်းကတတိယပိုင်း ဒုတိယပိုင်းပြီးသွားပြီနော်ဟုတ်ကဲ့တတိယပိုင်းယသိမင်းကြီးလေးပြီးဆိုတာမြတ်စွာဘုရားဒီမြတ်စွာဘုရားဒီတရားပရိသတ်တရားစီမင်းကို နားတဲ့သဘောပေါက်လို့ရှိရင်တရားဓမ္မတွေကျူစာအထုတ်စေတယ်ကျူစာအထုတ်ပြီးတော့တရားတရားမြတ်တွေရနေတယ်လို့ရည်ရွယ်ချက်ကမှန်တရားတွေမှန်တရားလောကမှာအများကြီးပဲအဲ့ဒီအများကြီးလေးမျိုးပေါ့တဘောလောကအတုဘော

အတ္တနောလောကောအနပိတရောအတ္တနောလောကောလောကဆိုတာအဓိကတတ္တလောကကိုပြောတာဒီနေ့ဒီမှာတတ္တဝါတွေလူလူပြည်ဆိုတော့လူသားကိုအဓိကလူသားတွေဟာအတ္တနောပုံအောင်ရာကုကိုရာအာထာရာမရှိဘူး နောက်ပိတ်တော့အဆိုးမရဘယ်နေရာမှာလဲဆိုတော့အဓိကသုတိပြတ်တွေဒီကနေ့မှာဝေဒနာတွေခံစားရတဲ့အခါဆိုးမရဘုဝေရအားထားရကိုယ်ဆွေတွေမျိုးတွေဒီမောင်မတွေဒီလိုမှအာကိုအားထားလို့မရဘူးဒါကိုပြောတာဒါကအနတ္တသဘော နံပါတ်3ကအတ္တကောလောကောတပ္ပံဘာဟာယကမနိယံအတ္တကောလောကောတပ္ပံဘာဟာယကမနိယံယောဂဟိယောဂရိယအတ္တကောပိုင်ဆိုင်မှုရှိမပိုင်ဆိုင်မှုပေါ့မပိုင်ဆိုင်မှုတဲ့တပ္ပံအလုံးစုံဘာဟာယပယ်စွန့် ဓမ္မနိယံတွားရမယ်ရှင်ဘွယ်တေဘွယ်ပေါ့ပိုင်ဆိုင်မှုမရှိဘူးအကုန်လုံးကိုစွန့်ပြီးတော့တွားရမယ်ပိုင်ဆိုင်မှုမရှိဘူးဆိုမရဘူးကုန်လုံးကိုစွန့်ခွာပြီးတော့တွားရမယ်ဒီအနတ္တနဲ့ဒုက္ခတော့ နံပါတ်၄ဘူနောလောကောအတိတ်တော်တဏဓာသောဘူနောယောဘူနောလောကောဟိုက်လောကရိယာမြဲတမ်းပဲရော့နေတယ်ပြည့်တယ်လို့မရှိဘူးဘူနောလောကောအတိတ်တော်မတည့်တည့်မရောက်လဲနိုင်ဘူး ဒီကဘုဒ္ဓရှင်လူသားတွေဒီကပြောတာတဏ္ဍာဓာသောတဏ္ဍာရဲ့အခြေချုံနေပဲဓာတကျွန်းတဏ္ဍာဓာသောတဏ္ဍာရဲ့အခြေချုံနေဖြစ်တယ်ဘုနောလောကအတိတ်တော်တဏ္ဍာဓာသောလောကအရိလောကကြီးဟာဘုနောအမြဲတမ်းရော့ပြီးတော့နေတယ်ဘယ်တော့မှမပြည့်ဘူး အတိတ်တော့မတည်တည်မရောက်ရနိုင်ဘူးမရောက်ရနိုင်တဏှာဒါသောတဏှာရဲ့ခြေကျွန်းတွေဖြစ်တယ်တဏှာရဲ့ခြေကျွန်းတွေကြီးပဲဘုရုရှင်တွေအဓိကပြောတာတဏှာရဲ့ခြေကျွန်းတွေဒါတော့မပြောတာလေအဓိကအဝိဇ္ဇာနဲ့တဏှာကိုအဓိကပြောတာ ပထမအနိစ္စအဓိကပြောတာသဘောလောကအတုဘောနိစ္စလို့ပြောလိုက်ထဲ့မပြောတဲ့ဒုက္ခအနတ္တလည်းပါလာပါပဲနမနိကအတ္တနောလောကောနဗိတရောလောဘဟရိလောကကြီးအတ္တနောကုဝေယအာထာယမရှိဘူးဆိုမြအနတ္တသဘောနံပါတ်3အတ္တကောလောကော တဗ္ဗံပဟာယကမနိယံအတကောလောကလောကကြီးဟာဘာမှပိုင်ဆိုင်မှုမရှိဘူးကိုယ်ခန္ဓာကိုယ်တောင်ထားခဲ့ရတာလောက်စာဖြစ်သွားတာတဗ္ဗံလုံးစုံကိုပဟာယပဲဆိုရင်ကမနိယံတွားရမယ်မမောတွားအနတ္တဒုက္ခ ဘုနောလောကောအတိတ်တော်တဏှာဓာသောလောကဟရိလောကကြီးဟာဘုနောရော့ပြီးတော့နေတယ်ဘယ်တော့မှမပြေဘူးအတိတ်တော်မယောင်ရဲနိုင်ဘူးဟုတ်တယ်တဏှာဓာသောတဏှာရဲ့ကြီးကျွန်းဖြစ်တယ်နံပါတ်1ရယ်နံပါတ်2ရယ်နံပါတ်3ရယ် ရောက်ရတဲ့ဉာဏ်နဲ့သစ္စာပွဲတွေကဒုက္ခသစ္စာနဘာလိကဒုက္ခသစ္စာပါဒာဒုက္ခသစ္စာဘာလို့ဒီကဥပဒနာဆိုတာဉာဏ်ပညာပြဋ္ဌာန်းနေဆိုတာအဲ့ဒါလက်တော်ပဲတရားတွေယူတည်နေတာကြပြီးတော့အဲ့ဒီတရားတွေသဘောပါ လက္ခဏာရေးလောမှာတို့သစ္စာလေးပါးတို့တဏ္ဍာမက္ခင်၈ပါးတို့အဲ့ဒါနဲ့ခွဲဝေလိုက်လို့ရှိရင်ဩဒါဒီတိချာချာသိရမယ်တရားဒါကပယ်ရမယ်တရားဟွန်းဒါကပွားရမယ်တရားဩဒါကရောက်ရမယ်တရား ပညာပြဌာန်းသောသစ္စာနဲ့ဟောဒီတရားဒီတရားတွေဟာခန္ဓာရဲ့သဘောကိုပြောနေတာကိုသဘောလောကောအတ္တနောလောကောအတ္တကောလောကောရုပ်တဏ္ဍာကိုပြောတာပဲဟောလောကရဲ့ဒီသဘောတွေကိုမမြဲတဲ့သဘောဆုံးမရတဲ့သဘောမပိုင်ဆိုင်တဲ့သဘောအယုတ်ဉာဏ်ရဲ့မှာဉာဏ်ထဲမှာ ခြေလဲနေဝိဇ္ဇာတဏပူနောမြဲတမ်းလိုနေတာဘလောက်ပေးပေးဘလောက်ကြွေးကြွေးတင်းတင်းရောင်ရဲတယ်မရှိသမုဒ္ဒရာကြီးတွေပဲဒီကြီး90မြင့်မြင့်90ဘလောက်ပဲရှိရှိရှိရှိသမုဒ္ဒရာကြီးပြည့်တယ်လို့မြင်မြဲတမ်းလိုနေတာအဲ့ဒီလိုပဲဘုသူရှင်တို့ရဲ့လောဘဒါတွေဘလောက်ပဲရရ တော်ပါပြီတမ်းပါပြီဆိုတာမရှိဘူးအများရန်လုံးနေတာပဲအဲ့ဒါဦးကြီးနောအတိတ်တော့အိုက်ဒီယာစီမီလေးမျိုးများစွာပဲဘယ်မှာဟောတယ်လဲဆိုတော့ထုံလကုဋ္ဌိကရွာကြီးရဲ့လေးမိုင်လောက်ဝေးတဲ့နေရာပေါ့တော့ရရလောက်တဲ့နေရာမှာရလာပဲအခိတိတသာရွာချီပြီးအဲ့ဒီမှာ လင်းလုံးတဲ့အခါမှာမြတ်စွာဘုရားဟောကြားလို့အဲဒီထုံလကုတိကရွာတထေသာရထပါဠအထပါဠရှင်ရာဟုလာနဲ့အတူတူစုပန်တဲ့တငယ်ချင်းတွေပေါ့ရထပါဠရသဗျာကြွလာတဲ့ကြာတော့အမတန်ဝန်တာတယ် ဘုရားတရားဖူးခြင်းတရားဖူးခြင်းတရားနာခြင်းနဲ့အဲ့ဒီရောက်သွားအဲ့ဒီရောက်သွားပြီးတော့မြတ်စွာဘုရားဟောတဲ့တရားကိုနာကြားတော့နာကတရားနာပြီးတော့တရားရဲ့အနှစ်သာရတွေတဘလုံးပြန့်နှံ့အလုံးသူသူကိုယ်ကိုတရားနာကြတော့ဒါကနဲ့တိတာခြင်းကြတော့မတူဘူး ကောင်းကင်ကမိုးရွာချတာတော့အတူတူပဲရွာချတာဒါမှမဟုတ်ကိုတိတ်တိတ်လေးနဲ့ခံတဲ့သူကတော့တိတ်တိတ်ပဲရကြီးကြီးနဲ့ခံတဲ့သူကကြီးကြီးရတယ်။အိုးမှောက်ထားတဲ့သူကတော့တစ်စက်မှမရဘူး။ဥပမာပေါ့။အဲလိုမြတ်စွာဘုရားတရားတော်ယောနိတောပယောကယောနိတောပယောကယောဂီမှန်ပြီလား။ ယောနိတော်ဆိုတာယောနိတော်မနတိကာရအယောဂဆိုတာသုံးပါးပါဗျာအဲတွဲဆိုထားတာအဲ့ဒါတန်တိယယောနိတော်ပယောဂလို့ပြောလိုက်ဟောလုံးလာပြီရတယ်ကျိုးစားပြီးနှလုံးသွင်းမှန်မှန်ရတော့နှလုံးသွင်းမှန်အောင်ကျိုးစားလိုက်နှလုံးသွင်းမှန်တယ်ရက်ထားလို့မရဘူး ဇက်တိုက်ဇက်တိုက်ဇက်တိုက်ဇက်တိုက်ဇက်တိုက်ဂျူကယောဂီတို့အခုတိပ္ပထာရှုမှတ်တာကြည့်ပေါ့ဖောင်းတဲ့ဘိနဲ့တစ်ချက်တည်းမှတ်လာလို့ရပါဘူးမရပါဘူးခင်ဗျာမညာဘုံညာမရမချင်းကိုဖောင်းတဲ့ဘိနဲ့မှတ်လိုက်တိုင်းလည်းဒီကျမှတ်လိုက်ထိုင်ထိုင်နဲ့မှတ်လိုက်ရင်လည်းကျမှတ်လိုက်သွားရောလည်းမှတ်လိုက်သိသိမူရအကုန်လုံးတောက်လျှောက်မှတ်မညာဘုံညာမရမချင်းတတ်နိုင်လေးမလေးဘုံရမချင်းဂျူတာပေါ်ညာအထုတ်မှအောင်မြင် အဲ့ဒီလိုပဲယောနိတောပေယောကဆိုတာတရားနာနေတယ်ခဏနှလုံးသွင်းစက်တိုက်တရားလည်းနာနှလုံးလည်းသွင်းဟောရတရားလည်းနာဉာဏ်ပညာနဲ့လည်းနှလုံးသွင်းလောက်တစ်ခါနှမျိုးသုံးမျိုးတစ်ခါလည်းလုပ်လို့ရတယ်ဘာလို့နှမျိုးသုံးမျိုးလုပ်လို့ရလဲဆိုတော့စိတ်ဟာအမတန်မြန်တယ် ရောရတရားနာရင်နဲ့စာရေးလို့မရဘူးလားမရပါဘူးခင်ဗျာတရားနာရင်နဲ့တရားသဘောကိုထိုက်လျော်တွေးလို့မရဘူးလားမရပါဘူးခင်ဗျာတရားနာရင်နဲ့အတန်တွေလည်းမကြောက်ဘူးလားမကြောက်ပါဘူးခင်ဗျာတရားနာရင်နဲ့မြင်နေမြင်လိုက်တာရှိမှမမြင်ဘူးလားမြင်ပါပါခင်ဗျာအဲ့ဒါအကုန်လုံးစိတ်ကတော့ယောဂထောက်ပံ့ပေးပြီးမြင်တာလည်းမြင်သိစိတ်ကြားတယ်လည်းကြားသိစိတ်လှုပ်ရှားတာလည်းပဲဒါစိတ်ကလှုပ်ရှားတဲ့နေရေး ချာမှတ်ထားစိတ်ဟာမတန်မြန်လည်းပြည့်ရမှာကလေးနဲ့သိမကမတန်မြန်တဲ့အတွက်ကြောင့်ရသော်များဟောတော့ညာနဲ့ညာတို့ရဲ့နှလုံးသွင်းကြိုးစားလို့လည်းရအဲနှလုံးသွင်းကြိုးစားတာကဘယ်သူကထောက်ပံ့ပေးတယ်ဆိုတော့ကြောက်ရစဉ်းစားကြည့်သူလည်းညာရှိတာပဲသူလည်းညာရှိတာပဲသူလည်းစိတ်ကောင်းရှိတာပဲသူလည်းစိတ်ကောင်းရှိတာပဲ သူလည်းတည်တည်ရှာရှာနှလုံးသွင်းတာပဲသူလည်းတည်တည်ရှာရှာနှလုံးသွင်းတာတချို့ကသောတာပန်ဖြစ်တချို့ကတရားတချို့ကအနာတချို့ကယဟန်သောတာပန်တရားကအနာယဟန်မဖြစ်လည်းပဲတချို့ကတစ်ခါတည်းတောထွက်ခြင်းနဲ့အထုတ်ခြင်းနဲ့စိတ်ပေါက်တချို့ကတော့လူကျတန်းခြင်းနဲ့စိတ်ရောက်ပဲပေါက်ပါပွားမယ်ထင်တယ်ရောအလုံးမရတော့အမှန်ကြီးပဲနော် ဘုပ္ပိစကတဘုံညတာတဲ့တိတ်တုံးကပြုခဲ့အခုတို့အင်အားကြီးกว่าရခိုင်ရတာပဲဝိသုမဘုကဒီဘဝမှာယဟနာဖြစ်မဲ့ပုဂ္ဂိုလ်ရခဏပဲဖြစ်ဖြစ်10နှစ်ပဲဖြစ်ဖြစ်နှစ်40ပဲဖြစ်ဖြစ်တချို့လည်းတေကန်ကြီးပဲဖြစ်ဖြစ်လေးမဲ့လေးကိုကိုရတယ် အတိတ်ကရှိဘူးခဲ့ကုသိုလ်ကြောင့်အတိတ်ကရှိဘူးခဲ့တဲ့ကုသိုလ်မပါဘူးပဋ္ဌနာဆိုတဲ့ရည်ရွယ်ချက်ဆူတောင်းချက်လည်းမပါဘူးဆိုလို့ရှိရင်ကျိုးသားပြီမကျိနေအတိတ်ကမကျန်ဘူးလားရပါလို့ရှင်ကောနေရဆိုဘုရားပွင့်တဲ့အခါမှာအဦးဆုံးရမှုကြမ်းရရပါလို့ ဟောဓမ္မစကြာတရားဟောတဲ့အခါမှာအရှင်ကိုမြညာအဦးဆုံးရရှင်သာရိပုတ္တရာလို့ရှင်မောဂရလည်းပေါ်တော်ပေါ်တယ်အဦးဆုံးရအညီရအနန္ဒကတော့ဒီရက်ငါးရံရတဲ့အလုပ်ကျွေးမှဣတရပါလို့ဤဆိုတော့မြတ်စွာဘုရားကရိနိဗ္ဗာန်စံပြီးမှရဟန္တာဖြစ်တယ်ဒီရက်ငါးရံရတယ်ပြိမာမစာရံနဲ့ဣတရငါးရံရတယ် အကျွတ်ကြတယ်ဒုတိယမှာဣရိကရပါရှင်မကတ္တပါအကျွတ်ကြတယ်လည်းပဲဒိဗ္ဗစကုရိယမှာဣရိကရရှင်အနုရုဒ္ဓဟောရှင်မောကလန်ရဲ့တကူရရှင်သာရိပုတ္တရာရဲ့ပညာရအတူတူပါရင်ဖြစ်ကြတယ်ဂါရီဖြစ်ကြတာရှင်မောကလန်လည်းပဲ तदिंचे कबाड़ दई में शिंदाली को यार तदिंचे कबाड़ दई में बाकवा वाले सुदाऊं का बारे उठी चले ये जी है चूदा में ले चूरो गांव ना तो चूदा है मैं यार को है चूरो चूदा रे को गांव ना का यो यो मैंने भुना या बोलो ये मैंने भुना रो यार चूरू छाया बोलो यार ဖို့တောင်းထားတာယူဘက်တောင်းတာလေဘုရားရှင်ရတ္ထပါလာဘုရုံးเนี่ยတရားအရာမှာတရားပပ္ပစိတဣတိရရကိုစုပန်ထားတာရနာလိုက်တာတခါလေမြင်တော့စိတ်ဝင်သွားတယ်ရအားထုတ်ခြင်းနဲ့စိတ်ကိုပေါ်လာအတူတူပဲတရားနာကြတာအများကြီးပဲသူတော်တော်မချမ်းသာတဲ့ဆင်းရဲတဲ့တွေအများကြီးပဲတော့ထွက်ပြီးအားထုတ်ခြင်းနဲ့စိတ်ပေါ် မြတ်စွာဘုရားတရားဟောတာကောင်းတယ်ဒါရုဒါရုဒါရုဆိုပြီးသွားတယ်ရတ္ထပါဠိသရုဒ္ဓကြဟာအမတန်စင်ကြယ်တဲ့အကျင့်လူ့ဘုကြောင့်နဲ့ကျင့်လို့မလွယ်ဘူးလူ့ကြောင့်ကိလေသာတွေမြို့တွေအများကြီးထားကြတောင်းတယ်သာသနာ့ဘောင်ဝင်မှဒီတရားတွေဟာမြင်မြန်ရမယ်နှလုံးသွင်းခြင်းမတူဘူးလားမှန်ပါဗျာဒါကောင်းတော့ကောင်းမှန်းသိတယ် ဒါတရားကျင့်တာပေါ့ကြိုးစားတာပေါ့ဒါတော့ပဲ။ဒါရှိပါလာတဲ့ပုဂ္ဂိုလ်တွေကြတော့ဒီမြင့်မြတ်တဲ့တရားဟာပုဂ္ဂိုလ်ကျင့်နေတာဇမဆိုရလေ။မြတ်တော်အကျင့်မေထုံရှောင်ကျင်ပြီးတော့ကျင့်နေတာအများကြီးပဲမြင့်မြတ်တဲ့တရားအဲမေထုံနဲ့နီးစပ်တဲ့နေရာမှာဆိုရင်တောင်းတောင်းကျင့်မို့လို့ငါသူမြတ်ဖြစ်စီတာသူမြတ်သားမြတ်ဖြစ်စီတာမှမဟုတ်ပဲကိုသားကိုမယားနဲ့ပဲဆိုတော့ ဒီမစရိယအကျင့်ပြတ်သွားတယ်သာသနာ့ဘုံကျတော့ဒီမစရိယအကျင့်တစ်သလုံးကျင့်ရတာအဲ့တော့မြင့်မြတ်တဲ့တရားတွေကိုစင်ကြယ်တဲ့စိတ်နဲ့မှမြန်မြန်ရနိုင်တယ်ဣရိတာခေါင်းမာတဲ့စိတ်ကိုပြောတာဟဲ့လားစင်ကြယ်တဲ့စိတ်နဲ့မှမြင့်မြတ်တဲ့တရားတွေမြန်မြန်ဆန်ဆန်ရနိုင်တယ်နှလုံးသွင်းပုံလေးနော်ရပါဘူးမြင့်မြတ်တဲ့တရားတွေကိုစင်ကြယ်တဲ့စိတ်နဲ့ အဲလောဘဒေါသအာကြီးတဲ့စိတ်ကြီးနဲ့ရပါ့မရပါဘူးခင်ဗျာမရဘူးလောဘဒေါသအာကြီးရင်ရွှေတွေငွေတွေရရရမှာအချမ်းရင်ရရရမှာမောင်းမမိတ်တန်တွေရရရမှာသူမြတ်တဲ့တရားတွေကိုမရနိုင်သူမြတ်တဲ့တရားတွေကိုစင်ကြယ်တဲ့စိတ်နဲ့မှရတယ်လောဘခေါင်းမှမယ်ဒေါသခေါင်းမှမယ်မောဟခေါင်းမှသာသနာ့တွင်မှာဆိုတော့ဒါလောဘဒေါသတွေခေါင်းမှဟာရမနီနဲ့ထိန်းတာ သာသနာ့ဘောင်ဝင်မှဖြစ်မယ်အမြဲတမ်းချမ်းသာတယ်တို့ဇာလည်းတယောက်ဆက်ဖြစ်အဲ့လည်းသူတရားလည်းနာပြီးတော့တခါတော့ရဟန်းဘောင်ဝင်ရတော့မြတ်စွာဘုရားသွားလျှောက်မြတ်စွာဘုရားမိဘတွေခွင့်ပြုရလားမိဘတွေခွင့်မပါလို့ဘုရားအေးတော့ခွင့်ပါအောင်သာသနာ့ဘောင်မိဘတို့ပါခွင့်ပြုမှာမလို့ပြေးရတယ်မိဘတို့ပါခွင့်ပါအောင် မိဘတဲ့သူသားလေးတယောက်တည်းပစ္စည်းတွေကတောင်းလို့ရလို့ပုံတယ်ရွှေရင်မွေလေးကလဲနဲ့တဲ့လို့ပုံအဲမိဘတားတာပေါ့ခွင့်မပြုနိုင်ခွင့်မပြုနိုင်လို့ရှိရင်လည်းတေတာပဲကောင်းတယ်ဆိုတော့မမထားပဲခေါင်းရဲ့မမထားရင်မချိုးပဲနဲ့ညီကြီးမှာပဲအဲလိုဆန္ဒပြတော့မှာပဲနောက်တော့တေသွားလို့ရှိရင်ခက်မယ်ဟန်ပေါင်းမှာဆိုသူ့ပါလေအဲတော့မှခွင့် တို့သူငါတွေအဲ့လိုကြီးဆန္ဒပြပြီးဝတ်တာဟုတ်ရဲ့မဟုတ်ပါဘူးခင်ဗျာဒီများတွေသာသနာ့ဘောင်တော်ကိုအတော်ကြိုးစားမှရဟုတ်လားအဲအဲ့လိုကြိုးကြိုးစားစားနဲ့ဝင်လာတော့တမှုထတာပေါ့ဗျာသာသနာ့ဘောင်တင်ရဝင်နေရတာပဲရှုပ်ခနဲ့ရှုပ်ခနဲ့ဆိုတော့ဒါမှမထားဘူးဘယ်နေဝင်ထွက်ချင်ထွက်ဒါမှမထားဘူးအဲ့လိုခဲခဲရင်းရလာလို့ဒါမှမထားတယ်ဟုတ်လား ခြေမျိုးတင်နိုင်တယ်သာသနာတွင်မှာဘုရားနဲ့တွေ့လို့မှသာသနာပေါင်းမှာအထုတ်နိုင်တဲ့အသိဉာဏ်ကြီးကမတူအသိဉာဏ်မတူတော့ခိုင်းပြည့်ခြင်းမတူရည်ရွယ်ချက်ခြင်းမတူအဲဒါလှုပ်ဆောင်ပြည့်ခြင်းလည်းမတူအနာသနာပေါင်းဝင်သာသနာပေါင်းဝင်လာပြီးတော့တရားတွေကျူတာအထုတ်အဲဒီမှာတလားလောက်နေပြီးတော့ လောက်ွက်လောက်ပေါ့လေနေပြီးတော့မြတ်စွာဘုရားသောတိပြုပြန်ကြွဘောလာပုတိကရောအဲဒီမှာမြတ်စွာဘုရားနဲ့တဏှာတော်ရှင်မြတ်လောင်းတော့ဖြီးတိတတာကြီးကြွချီပြီးတရင်တော့သောတိပြန်ကြွတော့ရထပါလာသူကလည်းမြတ်စွာဘုရားနောက်ပါတော့ဒီကလေးကတော့မကျင်ရဘူးဉာဏ်တော်တယ်အဲ့တော့မြတ်စွာဘုရားတရားကမ္မထံတောင်းပြီးတော့နေရောညရောကျူတာအထုတ်တယ် သာသနာပေါင်းတော့ဝင်လာရင်တော့အတူတူပဲကြိုးစားတဲ့သူနဲ့မကြိုးစားတဲ့သူနဲ့မကွာဘူးလားမှန်ပါပါခင်ဗျာအဲ့ဒါအတိတ်နဲ့လည်းဆိုင်တယ်ပြစ္ဆုတ်ခံနဲ့ဆိုင်ပါအတိတ်ကတော့မမြင်ရလို့ထားလိုက်တော့ပြစ္ဆုတ်ပါမှာဉာဏ်ဝရိယတနည်းအားဖြင့်ယောနိတော်ပယောဂတို့သူငါတွေဒါအတူတူကိုနော်ရောမှန်ပါပါခင်ဗျာယောနိတော်ပယောဂအချိန်မျိုးသိနေတယ်သာသနာ တွေ့ဖို့ဆိုတာဘုရားတဆူလူဆုံးပွဲမှာပထမကဘာပေါင်းတသိန်းကဘာပေါင်းနှစ်သိန်းကဘာပေါင်းသုံးသိန်းကဘာပေါင်းအတင်းချီကြာမှဘုရားတဆူလူဆုံးပွဲခဏခဏမှုရနေတာမဟုတ်ဘူးလောကနောက်ပွဲမဲ့အရိမတိယမြတ်စွာဘုရားဒီဗဒ္ဒရဘာမှာနောက်ဆုံးပွဲအရိမတိယမြတ်စွာဘုရားပွင့်ပြီးလို့ရှိရင်တုံညကဘာတသိန်းလောက်သွားမယ် အဲအခုအမိလို့မှာသုံးရကဘာဆိုတော့ဘုရားမပွင့်တဲ့ကဘာကိုပြောတာဘုရားမပွင့်တော့တရားကျင့်စရာမှလည်းမရှိတော့သံဃာ့တန်ဃာမှလည်းမရှိတော့အဲ့ဒါရိုးတွေခေါင်းတို့အမျိုးမျိုးကိုယ်တော်လုံးချော့ဆောင်းမြောင်ထိုင်မျိုးစုံအဲ့ဒါတွေကြီးဆိုးမှာဘလောက်ကြာမလဲကဘာတသိန်းကြာတကဘာကိုကြာပြီပဲနော်ရောကဘာတသိန်းဖျားမပွင့်တော့ဘူး အဲရောယူရေးစင်းနေလို့တော်ပါ့မတော်ပါဘူးခင်ဗျာဒီမတရားမြတ်စွာဘုရားမှာတခါထလွဲသွားရင်တော့သွားပါလေရောဗျာအဲရေစုံမျောပြီးတာဖတ်တော့ဘာလို့တော့တိတိဆရာကြီးတွေကအဲ့မှာခေါင်းဆောင်လုပ်ကြမှာဆရာကြီးတွေသူပကံခေတ်မှာအရေးကြီးတွေခေါင်းဆောင်လုပ်တယ်ပေါ့ရေးကြီးတယ်အမျိုးမျိုးပဲမဟုတ်တော့ဟုတ်ကနေတယ်မင်းတို့လှုပ်ချင်တာလို့တို့ကာထာလေးကြီးရောကြေရောဖေဘက်တတ်တာမေဘက်တတ်တာတတ်ချင်တာတတ် သူများသားများပြင်မပြင်မအကြောင်းနဲ့လာရမလို့ရှိတယ်ငါတို့ကာထာဝရောအပြောက်ကောအဲ့ဒါအမျိုးမျိုးပါပဲဒီမှာဟာမပြောတဲ့ဟာတွေအများကြီးပဲကိလေသာတွေနဲ့အဲ့ဒါဆိုတော့ဒါခုတ်လန်ထိုးမြင်းစီစင်တမြင့်တက်အကုန်လုပ်တယ်သူတို့ကဘုန်းကြီးတို့အမိခံထားလို့လည်းသူတို့ကတကယ်အစ်စ်သူကြီးတွေပါဒါခုတ်လန်ထိုး မျိုးမျိုးကိုယ်ကမြင်ရတဲ့အကုန်တင်ပေးတယ်ရှင်မြုံလည်းတို့ကနိုင်တယ်ရှင်မြတ်တို့ပြန်ကြောက်အောက်လမ်းတော့အထက်လမ်းတော့အဆုံးတော့ဒီကတော့အောက်လမ်းမှာပဲအထက်လမ်းမရှိတော့ဘူးချင်းတာအဲ့ဒါမျိုးတွေကြီးဆိုးတဲ့ကဘာကြီးမှာလူသွားဖြစ်ရင်ကောင်းပါဦးကောင်းပါဦးခင်ဗျာဒီဘုရားဘာသာထုံးရတယ်ဆိုတဲ့တို့ဖြစ်မှာတော့မှာပဲကမိစ္ဆာတိရှိတွေများအောင်လားများပါပါခင်ဗျာအများကြီးပဲအများကြီးပဲ မိစ္ဆာဒိဋ္ဌိနဲ့အိမ်အောင်ကြတော့တဲ့မိန်းကလေးဆိုရင်အဖေကဖုံးလို့ပဲအဖေကိုမရှိခိုးအောင်ဖေမရှိခိုးလို့မရဘူးရက်ခံရမယ်ရက်သွားလှူရင်လူလူရင်သွားလှူလူတော့ဖွင့်ပြီးသွားလှူရှင်မခိုးအောင်သူတို့ကြည့်နေရှင်ခိုးရင်တော့နေမဲ့တာကြံတော့ရှင်မခိုးအောင်အဖေကဖုံးရင်ကိုယ်ဖြူတော့မရှိခိုးအောင်အဲ့လိုမိစ္ဆာဒိဋ္ဌိအများကြီးပဲနော်ရောဘုရားဘုရားလို့မတားနဲ့ တိမ်မဲ့ကြာလာရိုက်တာဒီလက်သိရတာပါပဲတော့မသိရဒိတ်ကုန်တာလည်းအများကြီးပါပဲအဲ့ဒါဘယ်သူမှပြည့်မတင်ပါဘူးအဓိကတော့မေလျောပေါ်စားလို့ဒုက္ခရောက်ရတာမလားရောသာသနာတော်ကြီးနဲ့တွေ့ပြီနဲ့မေမေလျောပေါ်စားတာနဲ့တရားအမထုတ်ကြမေလျောပေါ်စားနဲ့ဒါဝိဒသတိကိစ္စဆိုကိစ္စမေမေစ္စအဲ့ဒါနဲ့ပဲအချိန်ကုန်တော့ကုသိုလ်လေးအာဂမံပါကလာတော့လူတော့ပြန်ဖြစ်ပါတယ် မှန်တရားတွေကြားနာမသိဘူးကံတည်းအကျိုးမှာတော့သိကြရတယ်အများကြီးမှာရောမှန်ပါဗျာအရုဒ္ဓဝါဆိုးကျိုးပေးတယ်ကုသဝါကောင်းကျိုးပေးတယ်ရောဂီကနာမှုတွေပြန်စင်သားကြအရုဒ္ဓဝါဆိုးကျိုးပေးပြီနဲ့ဘာတွေခံနေဆိုးကျိုးမပေးနိုင်ဘူးကတိဥပတိကာလဘယောဂအဲ့ဒါတမ္ပတိလေးမျိုးဖြစ်နေလို့ရှိရင်အရုဒ္ဓဝါဆိုးကျိုးပေးခြင်းပဲ ပေးလို့ရလူပြည်လူလောကရောက်နေတဲ့အစဉ်တန်းမြင့်တဲ့နေရာရောက်နေတဲ့ဥပဒိခန္ဓာကိုယ်ကချူစားနေမြကောင်းတယ်လာတယ်ဖြစ်နေတယ်စိတ်ကောင်းစိတ်မြတ်ရှိတယ်စိတ်ကလည်းပဲကျုံးပေးနိုင်မှုတော့လားကာလစကြဝဠာမင်းကြီးရုပ်ချုပ်တဲ့ကာလခေတ်ကောင်းတယ်ယောဂဒါနသီလဘာဝနာတွေကြိုးစားနေတယ်မိကောင်းစီကောင်းတွေပေါင်းတယ်အတိတ်ကအကုသိုလ်တွေရှိနေတဲ့ ဆိုးကျိုးပေးခွင့်မတားဘူးအဲပြုတော်ကောင်းမှုတွေပြုထားဆိုတော့ကောင်းကျိုးပေးခွင့်မတားဘူးဘာဖြစ်လို့ပါဝိပ္ပတ္တိလေးမျိုးနဲ့ဆုံးနေလို့နတ်နံပါတ်တိလေဝိပ္ပတ္တိကတိဝိပ္ပတ္တိလူဒီမဟုတ်ဒီနေ့နေရတိရစ္ဆာန်ဘဝရောက် ကုသိုလ်ပါရတဲ့တိရစ္ဆာန်တော့တိရစ္ဆာန်မှာခွေးချောသောကြောင်ချောသောလေးတွေပေါ့ဟုတ်လားနောက်ဥပဒေပါတိဟာလူတော့ဖြစ်ပါတယ်မျိုးမျိုးပဲအင်္ဂါတွေချုပ်ရင်းနေတာစိတ်ကတရားဆောင်ရှားဖြစ်ကာလဝိပတ္တိမျိုးမျိုးစိတ်တွေဖြစ်ဒုတိယကမ္ဘာစိတ်ပထမကမ္ဘာစိတ်အာမျိုးမျိုးဖြစ်တော့တိုင်းအဲ့လိုဝိပတ္တိဖြစ်ဘယောကဝိပတ္တိအဖြစ်ပါလေ အနာတိလဘာဝနာတွေကိုမချိုးသားဘူးတဲ့အာယုံ၅ပါးကာမဂုဏ်တရားတွေနောက်လိုက်တာလေအဲ့ဒါဘာဝိပတ္တိအဲ့ဒီဝိပတ္တိ၄ပါးခံနေရလည်းပဲကုသိုလ်ဟာကောင်းကျိုးပေးခွင့်မသာဘူးကံနဲ့ပတ်သက်လို့ပြည်ကြရတယ်အများကြီးကျန်တယ်နော်ရေဒါကမ္မတက္ကတာတမ္မာဒိဋ္ဌိပဲကာဏလေးကိုယ်ပဲဥစ္စာ နောက်တစ်ခါဒီဘဝပြည့်နောင်ဘဝရှိတယ်ဒီဘဝကနေပြီးတော့အတ္တကောင်သက်ကောင်လေးပြကောင်လေးကထွက်ပြီးတော့ဘုပိုက်တို့သွားဝင်လာတယ်မဟုတ်ဘူးရောဤတို့ဒီလိုရှာကြနှလုံးသွင်းမှာဒီဘဝကယုံနာနေဒီဘဝမှာပဲရောက်နေပါတယ်ခင်ဗျာချုပ်ပြတ်သွားတယ်။နောက်ဘဝဘာဖြစ်လို့ထပ်ဖြစ်ပါလဲ။ကာယ ဓမ္မဘဝပစ္စယသာသနာပါဗျာဟိုရပြီးသားတွေမိမိကမ္မတတိကြောင့်လေပါပါဗျာကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်အကုသိုလ်ကအကျိုးပေးရင်တော့ပဲလေးပါပေါ့ကုသိုလ်ကအကျိုးပေးတော့လူမြင်တတ်ပြီပေါ့အကြောင်းမှကံကြောင့်ကမ္မတတ္တိဝိပစ္စတိကံတရားဟာတတ္တဝါလေဝိပစ္စတိခွဲခြားမှုကလည်းကောင်းအောင်ဆိုအောင်မြင့်အောင် မြင့်မြတ်အောင်ရုပ်နေအောင်ဘယ်သူကလုပ်တာပါလဲဘုရားပါဘုရားဟဲ့ဘုရားတခင်ကဖန်ဆင်းတာလားမဟုတ်ပါဘူးဗျာဓမ္မကြီးကဖန်ဆင်းတာလားမဟုတ်ပါဘူးဗျာအလိုလိုဖြစ်တာလားမဟုတ်ပါဘူးဗျာရောရညာတပရိညာအရေးကြီးတယ်နော်မှန်ပါပါဗျာအဲရောနောမောနောလို့လို့မရဘူးရောနောမောနောဆိုရင်ဒုရောဒုရောဒုရောဝိသိကိစ္စတွေများတယ်ဒုရောဒုရောဒုရောဒုရော อืมဘယ်လိုလုပ်တာပါလဲဘာကြောင့်လဲဘုရားသခင်ဖန်ဆင်းတာလားမဖြစ်ချင်လို့ဖြစ်တာပါပဲကွာဆိုရယ်အကြောင်းကိုပဲအဟိတုကဒိဋ္ဌိအကြောင်းတော့မပဲပါဘူးတဝိရှင်ကဖန်ဆင်းလို့ဖြစ်တယ်ဆိုရယ်ဧကရနိမာနမိစ္ဆာဒိဋ္ဌိသို့မဟုတ်ဝိတမဝိတမဟိတုကဒိဋ္ဌိဒါမိစ္ဆာဒိဋ္ဌိတွေပဲ ကြောင်းလည်းရှိတယ်အကျိုးလည်းရှိတယ်အကြောင်းကိုပဲလို့တော့အဲ့အကြောင်းကလည်းမှန်ကန်ရဘာအကြောင်းလဲဆိုတော့ကံကြောင်းကမ္မဘဝကြောင်းကမ္မဆိုတာကံရောဘဝဆိုတာဖြစ်တာကံမြောက်ထားတယ်အဲ့ဒီကံကနေကျူးပြီးတာအဲ့ကံကိုတို့ဘိဓမ္မာအလိုရဆိုကံကိုပါကောက်နော်စေတနာကံကိုပါကောက်မယ်စေတနာ စေရနာဟံဘိက္ခုကမ္မဝရာမိစေရနာဟာကံတရားပဲတုတ်တန်လို့ကြတော့အကံဟာအလုံးကိုယ်လုံးနှုတ်လုံးစိတ်လုံးကာယကံဝစီကံမနောကံပြောရအဲ့ဒါရဲ့အဓိကကတော့စေရနာတဲ့စေတိယတိတိစေရနာတိုက်တွန်းလို့ကောင်းတာလည်းတိုက်တွန်းတယ်မကောင်းတာလည်းတိုက်တွန်းတယ်အဲ့လိုလို့တော်လို့လုပ်တဲ့အခါကျတော့စေရနာနဲ့လုပ်တဲ့အခါမှာ ထက်ထက်တန်တန်လောက်တာလည်းရှိတယ်အလယ်လက်လည်းရှိတယ်ဟွန်းစိတ်မပါဘဲလောက်တာလည်းရှိတယ်ဘုဒ္ဓတော့အတူတူလောက်ကြတာပဲစိတ်မပါလက်မပါနဲ့မလွယ်တာမချောင်လို့လောက်ရတယ်စိတ်ကမပါဘူးစေရနာမရှိဘူးအဲ့လိုဆိုလို့ရှိရင်အကျိုးပေးရတယ်နည်းနည်းပဲအကျိုးပေးဟာလေလက်စိတ်ပါတဲ့ခါပါတယ်မပါတဲ့ခါမပါဘူး မပါဘူးတော့မဟုတ်ပါတော့ပါထက်တက်တန်တာမဖြစ်ဘူးဆိုကျိုးပြရင်လည်းပဲအလယ်လတ်ပဲကျိုးပြထက်ထက်မြက်မြက်နဲ့ဆိုရင်ကျိုးပြတဲ့အခါတကယ်ကိုပဲအကျိုးကထက်ထက်မြက်မြက်ကျိုးပြတယ်လူလာရင်လူလူပဲသူလဲလူလဲသူလဲလူလဲသူလဲလူလဲငငယ်ချင်းတော့ဟာဘုရားကစေတနာမပါဘူးဘုသူတမရှိတဲ့အခါကျတော့ရော့အင်းကျိုးပြတာလူဝတ္ထုတန်ရှင်းစင်ကြအောင်စိတ်ကလည်းတရားတရားနဲ့ နှစ်နှစ်ကာကမလူခင်ဝမ်းသာလူစဲဝမ်းသာလူလူဝမ်းဒါတွေဘာနားမလဲလူသူများလူတွေရောအင်းလို့ပြီးတာပဲဒါကုသိုလ်တော့ရတာပဲထက်ထက်မြက်မြက်မဖြစ်ဘူးဟာရမတော်လဲဟောဒါနဲ့ပေါ်ပြီးတော့စေနာထားတယ်သို့တော်လည်းပဲကြာကြာနာနာထက်ထက်မြက်မြက်မဖြစ်ဘူးစေနာသလားတရားနဲ့တော့ဖြစ်တာပဲထဲမြက်ဖြစ်ပြီးတထိလို့ဖြစ်တာပဲဒါပဲနဲ့ခြံရများတာလို့အဆိုးရတာလို့တရားတရားနဲ့ရတာလို့လာလူလောက်ပဲဖြစ် ထက်ထက်မြက်မြက်နဲ့ကျတော့နတ်ပြည်ရောက်တယ်နာမည်ကြီးဖြစ်တယ်ခဏလေးပဲမဉဏ်ပုံဉဏ်ရတယ်လူသားချင်းအတူတူပဲလူလဲလူတာပဲသူလဲလူတာပဲသူလဲလူတာဒါပဲနဲ့စေရနာလေးပညာလေးကွာသွားတယ်ဝမျက်ဝါဒနဲ့စေရနာထက်တဲ့ဉာဏ်ပညာလည်းပါတယ်ရလှူဉာဏ်ပညာပါမယ်ဘယ်လိုပါမလဲနိဗ္ဗာန်ကိုရည်ရွယ်ရမယ် ပြောတာခဏခဏနားနေရတာယောဂီတို့လည်းခဏခဏလူနာပဲမလားဒေါ်ကြဆွန်နဲ့ထဲလိုက်ဒေါ်ကြသင်္ကန်းနဲ့ထဲလိုက်ဒေါ်ကြပြအားပွဲနဲ့ထဲလိုက်ကျူးနေတာပဲယောဂီအမေ့နေမယ်ကိုလို့ကိုတင်ထားတဲ့တရားတွေဒီနေရာတွေမှာအသုံးပြုငါးပြလူလူဆယ်ပြလူဒီဗန္ဒပစ္စယောဟောတုသာသနာအတွက်အများအတွက်ငါအတွက်ဟုတ် ဟာလူသိရှင်ကြမှာဘာမှအလူသိရှင်ကြပါလို့မလို့ဘလို့မသိသိသိစေတနာထပ်ဖို့အများအကျိုးဆောင်နိုင်မှုသာသနာအကျိုးဆောင်နိုင်မှုဒီကုသိုလ်ကောင်းမှမဉဏ်ဖုန်ဉဏ်တွေအာဇိတဲ့အထောက်ပံ့ဖြစ်ပါသည်တက်ပြတ်သားတာအလောကိတစေတောဒါနံဒေတိတကယ်ချင်းတော့ထောက်ပံ့တဲ့အနေနဲ့လူလိုက်တယ်ဘယ်သူမှလည်းမကဲ့ရဘူးဘယ်သူမှမကဲ့ရဘူးအနုပဟိသဒါနံဒေတိ ကိုကိုတော့မြောက်သူများနေနေဆိုရင်ဒါလည်းဘယ်လိုကောင်းလို့မဟုတ်တော့သူများလည်းမနေကိုကိုလည်းမချီးမြောက်ဘူးအာတတ္တယဒါနနေတိတရာတရားနဲ့ယူတယ်တက္ကိသံဒါနနဲ့ယူသည်တိလေးစားလူအာကာလိနဒါနတွေလိုအပ်တဲ့အချိန်မှာလိုအပ်သလိုယူတယ်သူတော်ကောင်းလူငါမျိုးအင်္ဂါ၅ပါးနဲ့ထားရပြည့်စုံသွားအဲ့တော့လူရာရဲ့အတူတူပဲသူလည်းဟိုမှာတစ်ထောင်သူလည်းတစ်ထောင်သူလည်းတစ်ထောင်လူရာရဲ့အတူတူပဲ အဲ့လိုဉာဏ်ပညာပါတဲ့သူကြတော့ပို့ပြီးတော့အချိုးပေးတယ်မလူခင်ကလည်းဝါမြောက်ထားတယ်လူသဲမှာလည်းဝါမြောက်ဝမ်းသာဖြစ်လူပြီးတော့လည်းဝါမြောက်ဝမ်းသာဖြစ်ဘယ်အတွက်လဲဆိုတော့မဉ္ဇဉ်ပူညာမဉ္ဇဉ်ပူညာအတွက်တဲ့အာယမဘကာမုန်တရားတွေခံစားရတော့မှာပဲဆိုဝမ်းသာတာမဟုတ်ဘူးနော်မှန်ပါဗျာအဲမဉ္ဇဉ်ပူညာအတွက်အထောက်ပံ့ရပြီဘာမြောက်ဝမ်းသာဖြစ်ရ အဲ့ဒါညာနာတမ်းမြုပ်ဉာဏ်ရှင်တယ်လို့ခေါ်တယ်ကံကံရဲ့ရုပ်ကိုယုံကြည်ခြင်းနဲ့နိဗ္ဗာန်ကိုရည်ရွယ်ပြီးတော့လှူတယ်ဆိုတော့လှူတာချင်းအတူအကြောင်းတရားမတူတော့အကျိုးတရားလည်းမတူကံနဲ့ပတ်သက်လို့ဟာလားမပြည့်တဲ့အခါမှာအဲ့လူဉာဏ်ပညာနဲ့ရှင်ပြီးတော့ပြုဇဲခဏမှာလည်းပဲတကယ်ကိုပဲထက်ထက်တန်တန်ပထမဇောအာကောင်းပထမဇောအာကောင်းရင် ဘယ်ကံဖြစ်သွားဒိဋ္ဌဓမ္မဝိရိယအာဘလောက်ကြံအကျိုးပေးဟိုးတတမဇောကြမှာအားကောင်းရဲ့အဲဥပပစ္စဝိရိယကံဒုတိယဘောမှာအကျိုးပေးမယ်လေသောမတိကတော့ပါပြီးသားပါပဲဒါတော့ထည့်ပြောကြပထမဇောထက်တာမို့လို့ပထမဇောဆိုတာအစိုးရဝမ်းမြောက်ဝမ်းသာလှူရတာ အားရပွားရဖြစ်ပထမဇောထက်တာလို့ရှိရင်9ရက်9လ9နှစ်အတွင်းအကျိုးပေးတယ်အမြဲတမ်းအကျိုးပေးတော့အမြဲတမ်းမညံဖုန်ရရတာပေါ့ဟုတ်တယ်မလားမှန်ပါဗျာနောက်ဘဝဆိုတော့ဘယ်အောင်မှမသိသေးဘူးခုဘဝမှာကိုပဲမြန်မြန်ဆန်ဆန်9ရက်9လ9နှစ်အတွင်းကိုယ်လည်းတရားကျိုးသားတယ်ကုသိုလ်တွေလည်းအကျိုးပေးတယ်ကုသိုလ်တွေကအကျိုးပေးတော့ဘာအောင်ထောက်ပံ့ပေးမှန်ပါဗျာ ဝါဟိတောဘိဝေရဗုဒ္ဓပသနာတိသမာရိယတော့ပုံတိုင်းမှာသောတိပါဒအဲ့တော့မညာဘုညာမြင်မြင်ရတာပေါ့ယုတ်တိနဲ့နေပဲအကြောင်းလေးကျိုးတွေပဲဟောမှာပဲသိတယ်မြင်မြင်ဆန္ဒမညာဘုညာရအဲ့ဒါပါလေစိရဏကစအဲ့ဒီစိရဏနဲ့ဉာဏ်နဲ့ရှင်လိုက်တော့ဉာဏတံဝေယောစေတနာလက်ထက်ဉာဏ်လက်ရှင်နေဆိုတော့ကိုကြည့်လည်းမြတ်ကုသိုလ်တရားဒီဘဝမှာတည်ပြီးမှသင်္ကြန်ကိုဟိုဘက်ကြမှာမြန်မြန်ဆန်းဆန်းကိုချိုးပြီး အဲ့လိုကိုယ်လည်းသူကအထုတ်နေဆိုတမာတိမြန်မြန်ရအဲ့ဒီတမာတိကိုမှီပြီးတော့တခါဝိပဿနာဆက်အားထုတ်လို့မြန်မြန်ဆန်ဆန်မြန်မြန်ဉာဏ်ပုံဉာဏ်ရဟာမြန်ဉာဏ်ပုံဉာဏ်မရဘူးထားဘုရားဗျာဉာဏ်တို့ပင်္ဂတို့ဘုရားတို့အာလီနဝတို့နိဗ္ဗာန်တို့မောစီတုကမြတ်တာတို့ပြိပင်္ဂတို့သင်္ခါတို့ဝိခာဉာဏ်တို့ရသွားရင်ဟောတော့ဘုရားနဲ့ပြီးရောက်မနတနာသမီးဖြစ်ပါပေါ်လားလို့သိတာကနောက်ကြမဉာဏ်ပုံဉာဏ်ကရှိရပါဘူး အဲ့တော့ဘာအရေးကြီးလဲစေတနာနဲ့ဉာဏ်ပညာစေတနာနဲ့ဉာဏ်ပညာဉာဏ်ပညာရှိရင်စေတနာလည်းထက်တာအဲ့တော့ယူရရတယ်ဆိုတာယူရမရဘူးအဲရပဲဖြစ်ဖြစ်ပေါ့ကျွမ်းကျင်လိမ်ပါလို့ရှိရင်အောင်မြင်တာပဲရှိတယ်ပဲကျွမ်းကျင်လိမ်ပါရင်ရှိခုရင်အောင်မြင်တာပဲကုသိုလ်လည်းပဲကျွမ်းကျင်လိမ်ပါတဲ့သူကကုသိုလ်တွေအများကြီးလို့ရတယ် အဲဒီလိုပဲတရားလူတရားမြတ်ကိုလည်းကြွကျင်နေပါတဲ့သူကဒီဘဝမှာရအောင်ယူနိုင်တယ်တကယ်လို့ချော်သွားရင်လည်းနောက်ဘဝမှာရမေယူတတ်တဲ့သူကတော့ဟောကုရတာဘောတဖြည်းဖြည်းပေါ့ကွာချက်ချင်းကြီးတော့ဖယ်တတ်နိုင်မှာမလဲနောက်တော့ရမှာပေါ့အဲလူပြင်းနေတဲ့စိတ်လို့ခေါ်လူပြင်းလူပြင်းနေကြတာရသော်ဗျာပြည့်စုံဟောထားတာမမဆန္ဒရနိုင်ပါလို့ဟောထားတာ ဘယ်ဒီမှာမသိဘူးနောက်နေ့နောက်နေ့နောက်ဘဝတွေခရော့ကြာသွားတဲ့အခါကျတော့ခုနလိုကဘာပေါင်းတသိန်းဖျားမပွင့်ဘူးလူမိုက်တွေပဲကြီးစိုးနေတဲ့အချိန်ခါမှာကိုလည်းလူဖြစ်ပြီးတော့လူမိုက်တွေနဲ့သွားပေါင်းလို့ရှိရင်ကြအယူဆတွေမှားပြီးပျက်စီးနိုင်တယ်ပျက်စီးနိုင်ပါဘူးခင်ဗျာအဲလူမိုက်ဖက်ပါတော့သွားတယ်ဘုရုဇင်ဆိုတာစိတ်ချသောတာပန်ဖြစ်သွားရင်တော့စိတ်ချဘုရုဇင်ကဆရာအမျိုးမျိုးရဲ့မျက်နှာမော်ကြည့်နေရတယ် နာနာအုံလောကနာလေးဘုဆရာကောင်းလို့ဘုဆရာကောင်းလို့ဟွန်းဟိုသမီးရှင်ကြီးကောင်းလို့ဟွန်းဘုမအယိုးကြီးနားရထိုးထားတဲ့ဟာကြီးကောင်းလို့ကိုလုံးလုံးချုပ်ပြီးခွေးလိုချင်တဲ့ပုဂ္ဂိုလ်ကကောင်းလို့စိုးနေတာပဲအကုန်လိုက်ကြည့်တယ်ဘုလူကောင်းလို့ဒီလူကောင်းလို့အဲ့ဒါနဲ့ပဲမှားလို့သောတာပန်ကတော့လာလှည့်သားလို့မရဘလူးမှလှည့်သားလို့မရဘုရားမြတ်တန်ခါးကြီးကလည်းအမြတ်ဆုံး လက်ကင်၈ပါးအကျင့်တရားဒီတာလည်းအမှန်ဆုံးဘုရားကနားထောင်တဲ့တန်ခါဒီတာလည်းနာနာစိတ်တန်ခါမှာလုတ်ချင်တာလုတ်ပဲနာနာစိတ်တန်ခါမှာမဟုတ်ဘူးအဲ့လိုပြက်ပြက်သားသားသိတယ်လက်သားလို့မြန်အဲ့တော့ဘောပုရိသေဘဝနဲ့လေအောင်ပဲဆိုသာသနာမထွန်းကားတဲ့ကဘာတွေကဘာပေါင်းနေတာကဘာပေါင်းတသိန်းဖျားမပွင့်ဒီချက်တွေးကျင်ကြောက်ရှာရင်တော့ရောပါဘုရားအဲလူပြလိုက်တယ်ဟိုလည်းသွားလိုက်ပါ ဘလူတွေလိုပေါ့ဘလူတွေလိုပေါ့တခါတည်းစုပြုံပြီးထွက်လာထွက်လာသေးတာပဲအိမ်မောကကဲလိုက်တောက်တဲ့ကကဲလိုက်ပိမူကကဲလိုက်လူတွေကဇလုံးနဲ့ခံပြီးစားလိုက်ကိုဘကအတောင်ပြုတ်ပြီးတော့အောက်ကျဖျောစိတ်တွေကကြိုက်သေဖို့ထွက်ထွက်တာပါဘလူတွေတိုးထွက်လာတာဘာဘာဖြစ်ဖို့သေဖို့ပါဘယ်သေဖို့မဟုတ်သေခြင်းဆုံးနဲ့သေဖို့လွတ်ထွက်လာအသေးဘူးလွတ်ပြီးတော့သေတာဟုတ်လား အဲဒီလိုပဲပုထုဇဉ်နဲ့ဘုစုဖိတွေမြောင်များစွာဘလောက်ပဲများများကဆိုးတွေဒေးဆိုးတွေနဲ့ပုလုပတ်လက်တေဖို့ဖြစ်လာတာခါပေါင်းတဲ့တိုင်းဖျားမကွန်တော့ရေအေးအဲ့ထမှာကိုလည်းသွားပြီးတော့ကိုလည်းပုထုဇဉ်ဆိုလို့ရှိရင်ဘုလူကောင်းတို့ဒီလူကောင်းတို့ဒီမိုက်တွေပဲများသောဖြင့်အာမုန်နဲ့လိုက်စားလိုက်တစ်ခနဲ့ဆိုထိုးလိုက်ကြည့်လိုက်တတ်လိုက်တစ်ခနဲ့ဆိုထိုးလိုက်ကြည့်လိုက်တတ်လိုက် အာမုံနဲ့လိုက်စားလိုက်အဲ့ဒါတွေပဲများမှာခုသာသနာတော်ကြီးဒီလောက်ထုံးကားနေတယ်တော့မှအဲ့ဒါတွေများဘူးလားရောများပါပဲအများကြီးပဲခုသာသနာကြီးဒီလောက်ထုံးကားနေတော့ယောက်ျားတွေဆိုအကုန်တက်မျိုးသမီးတွေအကုန်သိမ့်အဲ့ဒီဝါဒကဘာမှရှိတယ်အဲ့ဒါဖြစ်နေတာပဲခုလည်းဖြစ်နေတာပဲအဲ့ဒါအဲ့တော့မိုက်မဲတဲ့ပုဂ္ဂိုလ်ညမှာသွားဖြစ်လဲသေပါလျောတယ်ကိုယ်ပါဒုက္ခရတယ် အဲ့ဒါမလို့ခုအချိန်မှာအရေးမကြီးဘူးလားအရေးကြီးပါတယ်ခင်ဗျာအဲ့ဒါယောနိသောမနတိကာရပေါ့ဘာဖြစ်ဖြစ်ပေါ့ကွာမရှိလို့လှုပ်ရှားတာဖြစ်ဖြစ်ပေါ့မပြင်းနေလေအဲတရားမှလည်းအဲ့ဒီတိုင်းပဲဖြစ်ပေါ့ကွာဘယ်တတ်နိုင်မလဲဒါတော့ပြီးတော့မလုံးနိုင်ဘူးဟေ့တဲဝသွားခြင်းနဲ့စိတ်တွေပြတာအဲ့ဒါနဲ့ဘောဘောဆာဆာဘောဘောဆာဆာနဲ့တနှစ်လာလဲဘာမှမထူးကြဘူးနောက်တနှစ်လာလဲဘာမှမထူးကြဘူး တရားကိုတကယ်လို့ရင်6လလောက်ဆိုထူးကြတယ်ရောတရားထူးကြတဲ့တရားရောင်တောင်ပေါင်တောင်တရားမဟုတ်ဘူးဝိပဿနာတရားတကယ်လို့ရင်တကယ်ထူးကြတယ်ပိဋိပတ်တိတွေဖြစ်တယ်အဲတခါတည်းအကြာမြင်နေတော့ရတယ်ထူးထူးခြားခြားတွေကိုဖြစ်တယ်အဲဘာလို့မထူးခြားလဲဆိုတော့တေချာမလို့လို့ပေါ့ဗျဘာလို့မထူးခြားပါလဲတေချာမလို့လို့ပါဗျအဲတေချာမလို့လို့ဆိုတာထပ်ပြောပါဦးဘာဖြစ်လို့ ရောရောအဲ့လိုပိုင်ရမယ်နော်ဒေချာဆိုတော့ဆယ်နိုင်ဆယ်၅နိုင်ထိုင်နေတာမဟုတ်ဘူးကိုနိုင်တဲ့လောက်ထိုင်အမှတ်ကိုဆက်အောင်ကြိုးလားတတ်နိုင်ဆုံးတဏှိခံပြီးတော့ထိုင်တောင်းတောင်းမပြင်းနဲ့မပြောင်းနဲ့တဏှိခံဝေဒနာနိဗ္ဗာန်ကဖွင့်နိုင်တော့မလားမှန်ပါဘူးအေးတတ်နိုင်ဆုံးတဏှိခံလို့ပြောလို့ရှင်ဘယ်ဆွန့်လို့ပါကာမဒုက္ခဒုက္ခဘယောကဆုံးလောဘဆုံးလေမှန်ပါ အာမင်းတို့7မိနစ်15မိနစ်ထိုင်တော်ရောပေါ့ကွာဆိုတယ်ကိုယ့်ကိုညရမရဘူးလားအဲလူပြင်းဝါဒလို့ပြောတာမှတ်လားရောမှမညာကိုညာမရဘူးသိလည်းမရဘူးလားအဲ့လိုပြောတာမဟုတ်ဘူးကိုတက်နိုင်တယ်လို့ဆိုတာအတက်နိုင်ဆုံးသိသိခံပါဒါကိုပြောတာနော်ရောရောသေချာနားထောင်မှဆရာလေးကစမှန်တယ်တွားပါလို့ပြောတာတက်နိုင်ဆုံးကို တဏှိခံရတယ်တဏှာရင်းတဏှာရင်းတဏှိခံရတယ်ဘယ်လို့မှမတတ်နိုင်တဲ့ခါတော့အမှတ်ကလေးနဲ့ဖြုတ်ပေါ့ဘယ်လို့မှမတတ်နိုင်တဲ့ခါဖြုတ်လို့ပြောလိုက်လို့ရှင်ဘယ်ဆုံးလို့ပါအတ္တကိလမထာနုယောကအစောနဲ့ဒေါသဆုံးမလားအာမလို့တတ်နိုင်တယ်မနိုင်နိုင်နိုင်တယ်ငါလည်းချက်တိုင်းလုပ်မလို့မရဘူးအဲ့ဒါမလို့မရဘူးဆိုအကျမ်းမာရေးမကောင်းတဲ့လူအများကြီးတော့တိုင်ရရမှာရမယ်ကောင်းရင်တော့ထိုင်ပေါ့ နာရီမကောင်းတဲ့လူကတဏှာကြီးတော့မနေထိုင်နေရအဲ့ဒါတော့ပြီးတော့နာရီမကောင်းတဲ့လူအမဲ၃နာရီထိုင်မယ်၄နာရီထိုင်မယ်အမထိုင်နိုင်သွားဆိုရင်ပြတ်သွားမှာပေါ့အဲ့ဒါချင်းမြောက်ရောက်တာကိုဖြည့်ဆည်းရတယ်တူတယ်ဟုတ်တော့မလားဒေချာနားထောင်တော့ရောဤတို့ဆရာအစမှန်တပည့်တွေနစ်နာတယ်လားကိုယ်ကိုတရားလိုချင်လို့ကိုယ်ရှိလားလေကိုကမှတ်မှတ်တတ်တာဖြစ်အောင်လုပ်ပြရတယ်တော်တော်ဖြုတ်ချင်မှဖြုတ်တယ်တိုင်းကြီးခံတိုင်းကြီးခံတိုင်းကြီးခံ နားလည်းကျင်မှတ်ပြီးနားလည်းနားလည်းနားလည်းကြည့်ကြမယ်နောက်ပြပြောက်သွားလိမ့်မယ်ကြိုးစားကြိုးစားကြိုးစားဘလို့မှမရတော့ဘူးဘလို့မှမှတ်လို့မရရင်အဲ့လိုဆိုရင်တော့ဖြုတ်တော့အဲ့လိုဆိုရင်မှပြုတ်ချင်တယ်ပြုတ်ချင်တယ်ဖြုတ်တယ်ဖြုတ်တယ်ဖြုတ်တယ်မှတ်ဘလို့မှမတတ်နိုင်ဘူးဟာလားမှန်ပါပါဘုရားတုံးတိုင်ုံနဲ့မဖြုတ်နဲ့တော့နည်းနည်းလေးနားလည်းဖြုတ်တယ်နည်းနည်းလေးနားလည်းဖြုတ်တယ်ဆိုရင်ကိုယ့်ကိုညာရမရဘူးလားမှန်ပါပါဘုရားတို့မဆရာဘူးစားဝင်နေရတော့မှပဲမရှိမဆန်လို့ရတယ်မှာမှန်ပါပါဘုရားလုံးလုံးသမင်းစားလည်းမစားနိုင် အလုပ်ရှိနေလေအဲခြေတိုက်လည်းမမောင်းနိုင်မိုးချုပ်လည်းသွားရတာပဲချမ်းလည်းထားလို့ရတာပဲဈေးရောက်နေတာလေချမ်းချမ်းစီစီထားပြီးချင်းကပြောကဈေးရောက်ရတယ်ငါလို့မှန်ပါပါဗျာအဲမိုးတွေကမိုးရွာရွာသွားဒါမှထမင်းစားရမှာလေအဲ့လိုထမင်းစားဖို့တော့မှပဲပင်မခံလို့မဲ့ညာဘုံညာရဖို့ကြတော့အရန်ကိုကိုညားတယ်လို့ရှိရင်တရားပေါ့မှန်ပါပါဗျာအဲ့ဒီပြင်းတရားမရဘူးတော့ဟုတ်လား ကိုကိုကိုညာတဲ့အစွန်းရောက်ပါလို့ပြောတယ်မှန်ပါဗျာအာဘယ်နာထိုင်မှာဘာလို့ထိုင်မရဘူးဘာညာအတင်းအာရမကြီးလောက်ထားရင်လည်းပဲပဲစွန်းရောက်ဒေါသစွန်းပါဗျာဒေါသစွန်းအတ္တကိလမထာနုယောဂစွန်းဒေါသစွန်းအမှားကြီးပဲညာရင်လည်းအမှားပဲကိုကိုကိုညင်းတယ်ညင်းတယ်လည်းအမှားပဲအဲ့ဒီအမှားနဲ့ကိုရှောင်ပြီးအလဲရသွားမဇ္ဈိမပရိပ္ပယအလဲရသွား ညာလည်းမညာနဲ့ငင်းလည်းမငင်းသေးနဲ့အတတ်နိုင်ကိုယ့်ကိုမလိန်နဲ့သူများလိန်တာလွယ်တယ်ကိုယ့်ကိုလိန်လို့မရဘူးနော်မှန်ပါပါဗျာကိုယ့်ကိုလိန်လည်းကိုထပ်နေရတာတဲ့နောက်တော့5မိနစ်10မိနစ်ထိုင်နေရတာတက်တက်ဖြုတ်နေတယ်ကိုယ့်ကိုလိန်တာမလားအဲ့ဒါမှန်ပါပါဗျာအဲကိုယ့်ကိုလိန်ကိုတရားမရဒါပဲသူများတွေတော့လိန်ပြောလို့ရဒါမတတ်နိုင်လို့ဘလို့မှမတတ်နိုင်လို့ဖြုတ်ရတယ်မရှိမဆန်းဖြစ်လို့ဟာလိန်လို့ရတယ်သူများတော့လိန်လို့ရတာပေါ့တကူပိန်ဒီမှာမရှိတာ လေလို့ရတယ်ကိုယ့်ကိုယ်တော့လေလို့ရပါမရပါဘူးခင်ဗျာ။မနောက်က9မိနစ်ရတယ်နောက်ထပ်10မိနစ်ရတယ်ကိုယ့်ကိုယ်သိတယ်။သိရတာနဲ့ချုပ်ပြတယ်။အဲ့တော့ကိုယ့်ကိုယ်ညာတော့မှာမှန်ပါပါခင်ဗျာ။အဲကိုယ့်ကိုယ်ညာလောဘဆုံးတရားမရဘူး။တဏှိခံမှာတဏှိခံနိဗ္ဗာန်ရောက်တော့ဒီနေရာကိုပြောတာဝေဒနာတွေပေါ်လာလဲနာရတဲ့နကဲတွေခဲတဲ့သဘောတွေနာနာနာနကဲကဲတဲ့မပါများတော့နာရတဲ့နာမပြောက်သေးဘူးထားပြောက်တာမပြောက်တာအဓိကမဟုတ်ဘူးနော်။ မှန်ပါပါဗျာဘာအဓိကပါမှန်ပါပါတိဖို့အဓိကဘာအဓိကပါလဲတိဖို့အဓိကပါဗျာဘာသိအောင်လဲသိစက်ပါဟုတ်တယ်နှိစ္စတာကိုသိအောင်နှိစ္စတာဆိုဒုက္ခလေးရောမှန်ပါပါဗျာဒုက္ခသစ္စာမရိညေယံဒုက္ခသစ္စာကိုသိအောင်လို့ဝိပဿနာတရားအားထုတ်တာမလားမှန်ပါပါဗျာစိတ်တည်ကြည်ပြီးတဘောရဖို့ဆိုသမထလို့ဒီကြည်ုံပဲ ဒီကြည်ုံတက်တက်ပဲဘာပန်ဝေဒနာတွေဘာတွေမှတ်ဆရာမလို့တမထဝေဒနာလိုက်ဆရာမလို့နားရကျနာတွေမှတ်တာနားနဲ့ခြေထောက်ဆန့်ပလိုက်ထမရဏလမ်းလျှောက်တတ်မှတ်တဲ့ဂတိပြည့်ဖို့ပဲတမာတိရဖို့ပဲဒါပဲဝေဒနာလိုက်ဆရာမလို့တမထဝိပဿနာဝေဒနာလိုက်ရတယ်နော်ယောအဲနာထိုင်နေတိလင်နာလေထိုင်နေတိလင်နာလေနာလေနာလေနာလေထိုင် အဲ့လိုတော့မှန်ရင်မှန်ရင်မှန်တယ်ဩခန္ဓာကြီးကတော်တော်နှိမ့်ဆက်ပါလားတော်တော်ဆင်းရဲပါလားဒီတိုင်းနေတာနဲ့ဆိုင်ပိုသိမလားဘူးလားပိုသိပါပါဘုရားအတိတလုံးအမြတ်ဆုံးတယ်အဲ့ဒီအတိတွေပဲအဲ့ဒီအတိတွေရင့်ကျက်တော့မညာဘုရားရတာပဲဟုတ်ရဲ့တတ်နိုင်လို့ဒိဋ္ဌိခံဇဏိခံပြီးတော့တောင်းတောင်းနားနေမဖြုတ်နဲ့တောင်းတောင်းအောင့်နေမဖြုတ်နဲ့တောင်းတောင်းကျင်းနေမဖြုတ်နဲ့မစိုးရိမ်နဲ့တရားထိုင်မသေးဘူးရောရည် သေမဘယ်လိုသေမအဲကိလေသာသေတာဒေါသကိလေသာတွေရင်သေတာပဲဒေါသတော့မခံနိုင်တာလေဒေါသကြီးတဲ့ပုဂ္ဂိုလ်များတရားကြကြမထိုင်နိုင်များသောအဖြစ်များသောအဖြစ်ပြောတာပါလူတိုင်းပြောတာမဟုတ်လားနိုင်နိုင်ဘူးနဲ့နာထုတ်လိုက်တာပဲမတတ်နိုင်ဘူးကွာထုတ်လိုက်စိတ်တူတော့ဒီနေရာမှာစိတ်တူလို့မရစိတ်ရှင်စိတ်သာသိတာပါဘုရားအဲစိတ်ရှင်သွတ်တန်တည်းခံပြုရန်သားလို့ စိတ်ရှည်ရမယ်ဟိုစီပါရေးတို့လူရေးတို့ဘာရေးညာရေးကြတော့တိုးရင်တိုးပေါ့ဗျာတေလဲကြောင်းဟိုတေလဲတယ်ဟုတ်လေသွားလို့ဘူးလမ်းနဲ့လေတို့ကနိဗ္ဗာန်သွားဖို့လို့ဟုတ်တယ်မလားတယ်ဟုတ်သွားမယ်လို့မဟုတ်ဘူးနော်အဲစိတ်တူလို့မရဘူးစိတ်ရှည်ရအဲတိုင်းနာနာနာနာနဲ့ကြိုက်ကြိုက်ဆိုင်နေပြီးနေတာမောတယ်မောတယ်မောတယ်မောတယ်မောတယ်အဲအောင်နေအောင်နေအောင်နေအောင်နေရုံရုံကြည့်ကြည့်အရာတရားရေးကြည့်တယ်နော်ရော ဒီတရားမှလို့ရှိရင်အပယ်လေးပါးလွတ်တယ်မဉ္ဇဏ်ပုံညာရနိုင်တယ်ယုံကြည်ရဒါလို့မှန်ရင်လည်းမဉ္ဇဏ်ပုံညာရနိုင်တယ်ယုံယုံကြည်ကြည်နဲ့မှချက်ချင်းကြီးထူးခြားတာမထူးခြားတာကိုကမှတ်နိုင်ဖို့ရည်ကြည်တယ်မှတ်နိုင်တာကထူးခြားတာပဲတို့အပြင်မှာတော့တရားမထိုင်ခင်တော့တဏှာရောပြည့်အောင်မှတ်နိုင်ရအမှတ်နိုင်ဘူးအမှတ်နိုင်မမှတ်နိုင်ဘူးနည်းနည်းပါးပါးလေး ရှောက်ရှဲရွတ်ပြီးတော့ညမမသိချမ်းသာပါစေခရော့ပြီးပြီးရောကြာကြာမမတ်နိုင်ဘူးခုမှကျမ်းသာဘာပဲချင်ပဲကြိုက်ကြိုက်ဘာပဲကြိုက်ကြိုက်နေပြီးတော့ထိုင်နေတည်တယ်နာတယ်ထိုင်နေတည်တယ်နာတယ်ထိုင်နေတည်တယ်နာတယ်ဟောတရားထိုင်ရမှာမကြောက်တော့တရားဘုံဘုံဖောက်တယ်ဆိုရင်ကျေးဇူးတော်တင်နေတယ်ဟောတတိပေးတာပဲမညံဘုံညာနိဗ္ဗာန်ရဖို့အတွက်တတိပေးတာပဲအပြင်းလူတွေတောင်းတောင်းလူတွေယောဂီတို့တရားထိုင်တဲ့နေရာခေါ်လာလို့ရပါဘူး မရပါဘူးခင်ဗျာမရဘူးမရဘူးလူမပြောနဲ့ရဟန်းဘုရားတော့မရဘူးတရားထိုင်တဲ့နေရာဆိုမနေခြင်းဘူးတို့တပည့်တွေအများကြီးရှိတယ်တရားထိုင်တဲ့နေရာသူမနေခြင်းဘူးမနေခြင်းဘူးဖွဲ့ပြေးတာပဲဒီရောက်မှမနေနိုင်ဘူးထိုင်အချိန်တိုင်းထိုင်နေရတာလေอืมလက်ကောင်ဆွဲခေါ်လို့မရဘူးတန်ត្រာလည်းပဲမျောနေတာမနေနိုင်ဘူးဒီမှာဘာဖြစ်တယ်ညာဖြစ်တယ်ဆိုထွက်ပြေးတာပဲရောရောနေရမှာသဘောကျတယ် အဲ့ဒါမို့လေတို့တန်ရရှိနေတာရီရောရောကြဲ့လို့တန်ရရှိနေတာမလားမှန်ပါပါဘယ်ဟိုတော့တော့မသိတော့ရီရောရောတို့ကတော့ရီရောရောမနေနိုင်ဘူးရရရတော့ပရိယဆိုပရိယပရိပတ်ဆိုပရိပတ်ကြိုးစားနေရမှာဒါပဲအဲကြိုးစားနေမှတန်ခါတော့ကြာတယ်ကိုကအပြင်းတင်နေတယ်နိုင်ရီစက္ကန့်နဲ့စက္ကန့်နဲ့မိနစ်နဲ့နိုင်ရီကတော့ပုံနေတာကိုကကိုအဲ့နေတယ်ပြင်းနေတယ်စကားတွေများတယ်အလေးနာတော့စကားတွေ အာမနဲ့တာရမရှိဘူးအဲ့ဒါတွေပြောနေချင်းကုန်လားကုန်ပါဘူးအဲ့ကုန်သွားတဲ့အချိန်ပြန်ယူလို့ရပါဘူးမရပါဘူးမရဘူးချင်းကုန်တယ်ဆိုသေဖို့နီးတာပဲတင်ញိုင်ကုန်ရောက်ဖို့နီးတာကိုချင်းကုန်တယ်လို့ပြောတာရောတင်ញိုင်ကုန်ရောက်ဖို့နီးမသွားဘူးလားနီးပါပါခင်ဗျာကြားနေရတာပဲခဏခဏအတူတူတွေသွားပဲမင်းတပိတ်တွေသွားပဲမင်းတန်ဃာတွေခဏခဏသွားတယ်ဘယ်တော့ပြန်ရမလဲကိုเจ้าနဲ့မှလည်းပြန်တော်မူရမည်ဒါကြောင့်ပြန်တော်မူရမည်ကဲ အချင်းရဝါမြည်သွားတာငါအဲ့ဒါမှန်ပါဗျာအဲ့တော့သူများတွေသေးတာကြီးပြီကိုကမသေးခင်မှာကျိုးသားမှပဲယောနိတော်မနတိကာရလေမှန်ပါဗျာအဲကျိုးသားမှပဲဆိုတကယ်ကျိုးသားတော့ဘယောကအလုံးစုံမှန်တာယောနိတော်မနတိကာရတကယ်ကျိုးသားတာကဘယောကအဲ့တော့ယောနိတော်ဘယောကအဲ့ဒီလိုကြိုးစားတဲ့အခါကျတထိုင်နေတဲ့ဟာတရားထုတ်မှဖြစ်မယ်ဒီတိုင်းဒီလိုမဖြစ်ဘူးဆိုမိဘတွေကခွင့်ရတဲ့အခါကျတော့ရဟန်းဝတ် ရံဝဲတော့ဟာကော့အစာမလို့ကြိုးစားတာမြတ်စွာဘုရားထိုင်တာကမ္မထာနည်းတွေတောင်းပြီးတော့ဒီနည်းပါပဲကာယကာယနိပတ်တိဝိဟရတိအာရမိသမ္မာနောတတိမဝိနိယလောကိပိစ္ဆာဒေါမနတံဝေဒနာတုဝေဒနာနိပတ်တိဝိဟရတိအာရမိသမ္မာနောတတိမဝိနိယလောကိပိစ္ဆာဒေါမနတံစိတ်တေတုစိတ်ဓာနုပတိဝိဟရတိအာရမိသမ္မာနောတတိမဝိနိယလောကိပိစ္ဆာဒေါမနတံ ဓမ္မေတုဓမ္မနုပတိဝိဟရတိအာနာမိဓမ္မသာနောတတိမဝိနည်းလောကိပိဿဒေါမနတဘာယဝိတ္တစိတ်ဓမ္မသင်္ချာ၄ပါးရှုမှတ်ပွားဒါပဲဓမ္မထာအဲ့တော့ကိုယ်မူရဖြစ်နေလဲရှုမှတ်တယ်ခန္ဓာမူရဖြစ်နေလဲရှုမှတ်တယ်စိတ်တွေဖြစ်ပေါ်လာပါစိတ်ဖြစ်ဖြစ်ရှုမှတ်တယ်อืมနောက်တစ်ခါသဘောတရားတွေသဘောတရားတွေဆိုတာပြောပြီးမျက်စိမှိတ်ထားပြီးနေမြင်တာရှိတယ်လေမှန်ပါပါဗျာ အဲကိုကဘာမှမပြောခင်လည်းလို့ကြားနေတယ်ပြောနေတယ်မျိုးမျိုးပဲဝတ္တာရတွေဝန္ဒရာတွေလောဘတွေဒေါသတွေဓမ္မတွေသဘောတွေပဲအာရှုကျင်တာတွေတိုင်းကျင်တာတွေအမျိုးမျိုးစိတ်တွေဖြစ်ဘူးလားဖြစ်ပါပါဘုရားအာအဲ့ဒါဝိပဿနာရှုနေပါလို့ပြရရှုပါပါဘုရားရှုမပြရမယ်ရှုကျင်တယ်ဆိုတော့ဘာတွေဘာတွေရှုမဘာတွေချက်ရှုမမန္တကြီးဘယ်လိုလုပ်မလဲဘယ်လိုသွားမလဲဘယ်လိုဒီသွားခေါ်မလဲသွားရောအဲ့ဒါဝိပဿနာဖြစ်ပါအောင်ဖြစ်ပါပါဘုရား အဲလူကျင်နဲ့လူကျင်နဲ့လူကျင်နဲ့လူကျင်နဲ့မှတ်ပလိုက်လူကျင်နဲ့တာထားလိုက်နောက်မှနောက်မှလူရလူဘောတရားအထုတ်နေတဲ့အခါမှာအဲ့ဒါစိတ်ကူးမြင်တယ်အာသဘောမကြတာတွေ့လည်းပဲဒေါသဖြစ်ဒေါသဖြစ်ဒေါသဖြစ်တယ်မှတ်ပလိုက်ကြောက်တွေးနေဒီကောင်မဟုတ်ဘူးဒီကောင်မတရားလုပ်တော့တက်တက်ငါတို့စော်ကားနေတာလို့မနေနဲ့ဒေါသတွေဖြစ်မယ်နော်ရောက်ရည်အဲ့ဒါအကုန်လုံးမှတ်ပလိုက်တော့လူမှတ်မှန်နေတာအဓိကဘာကိုညှို့ပြီးမှတ်တယ် အေးအဲ့ဒါလေးကိုသင်္ခါရတရားတွေကဘယ်လက်သက်ပေါ်ပြီးပြောက်ဘူးမလားမှန်ပါပါဟောပြောက်ပြောက်ပြက်ပြက်နေတာပဲဘယ်ဟာမှမမြဲဘူးသဘောလောကောအတုဝဘုနာတေတို့ဆောင်းနှင်းဖို့လူတို့မမြဲပါတကားဒါကတန်ဝေကတော့ခန္ဓာကိုယ်ကြည့်တဲ့အခါရုပ်တည်နေတယ်ဒီလက်သက်ပြောင်းလဲနေတယ်ဒါကြတော့ဝိပဿနာဘုနာတေတို့ဆောင်းနှင်းဖို့လူတို့မမြဲပါတကား စောင့်ရှောက်သူမဲ့ကိုးရမဲ့အာနွယ်လှကြည်ပါရကတရားနာတော့လည်းသဘောပေါက်တရားအထုတ်တော့ကိုယ်သဘောပေါက်ပါတယ်ဒီပိဒါစာကိုထပ်ဖတ်တော့ကိုယ်သဘောပေါက်တော့မလားရောအေးသူတရားနာတော့လည်းသဘောပေါက်တော့သာသနာ့ဘောင်ဝင်ပြီးအာထုတ်အာထုတ်တော့မြတ်စွာဘုရားဟောတဲ့တရားစီမင်းကြီးလေးမျိုးသူ့ရဲ့နာမှာပို့ပြီးသဘောပေါက်အာဒါနောလောကောနဗိတရော ဘုရားနဲ့တို့ဆောင်နေဖို့လူတို့မမြဲပါရကဆောင်းလျှောက်သူမဲ့ကိုးရမဲ့အာနွယ်လှကြည်ပါရကအတကောလောကောတပ္ပံဘာယခမဏိယပိုင်ဆိုင်မှုမရှိဘူးတဲ့အကုန်လုံးဟာစွန့်ခွာသွားရမှာပဲဆောင်းလျှောက်သူမဲ့ကိုးရမဲ့အာနွယ်လှကြည်ပါရကကိုယ်ပိုင်ဥစ္စာမရှိပါစွန့်ခွာသွားရမှာပါရကဘုံနောလောကောအတိတ်တော်တဏှာတာတော် ဥပ္ပါယအမြဲတမ်းရောနေတယ်ပြည့်တယ်လို့မရှိဘူးတဏှာရဲ့အကျုံကြီးပဲဆောင်ရှောက်သူမဲ့ကိုရမဲ့အာနွယ်လှဒီပါရကကိုယ်ပိုင်ဥစ္စာမရှိပါစွန့်ခွာသွားရမှာပါရကလိုမပြေဝအာမယတဏှာကျုံကြီးပါရကတရားအထုတ်တော့မြတ်စွာဘုရားတရားဆိုလိုရင်းနေရင်းနဲ့ပေါ်တာတရားအထုတ်တော့ကာယဝိညာဉ်စိတ်ဓမ္မအထုတ်တော့ ပေါ်လာတယ်ပေါ်လာတော့ပုံပြီးအားထုတ်တာပထမသိတယ်နောက်အသိတွေကျင့်လာနောက်တစ်ခါအသိတွေကျင့်လာအဲ့တော့ဉာဏ်တွေတက်မလာဘူးလားတက်ပါဘူးဒီအဲ့ဒါလေးဆိုရဘုနာတိတုဘုနာတိတုဆောင်းနေဖို့ဆောင်းနေဖို့လူတို့မမြဲပါတကားလူတို့မမြဲ ဤဒီဤကဲ့သို့ဘဂဝါသုံးလောကထူတာမြတ်စွာဘုရားသည်အဝေါ်စာရုဏရှိသောပညာအဖြစ်ကောင်းသာမသွေဟောကြားတော်မူခဲ့ပါ၏တည်း နှလုံးမသားရခြင်းဒီမှာအဟုဝဒမဖြစ်ကြပါစေကုန်လေဘုရားဤကဲ့သို့တတိပေးရခြင်းဒီအမှာကံရှုသူထိုတာမြတ်စွာဘုရားတို့ယနုသာတိဆုံးမဖြစ်ပါပေအနုသာတိလိုအနှုံးပြထုံရာဖြင့်သုံးညပါစေဆုံးမတော်မူချက်ပါပေ၏သာသာ 怎么样？